တက်တာလောနိဩဝါဒစာပထမဆုံးအခန်းကြီး၄အငယ်၁မှ၈ကျွင်းသေးသောစကားဟုမူကားညီကိုတို့တင်တို့သည်အဘယ်သို့ကျင့်ရမည်ဖျားသခင်ကိုအဘယ်သို့နှစ်သက်စေရမည်ကိုငါတို့ထံ၌နီးခံကြသည်နှင့်ညီတိုးပွား၍ကျယ်ဝပြည့်စုံမည်အကြောင်းသခင်ယေရှုကိုအမိပြုလျက်ငါတို့သည်တောင်းပန်၍ တိုက်တွန်းသွေးဆောင်ကြ၏အဘယ်သို့သောပညာတို့ကိုသခင်ယေရှု၏အခွင့်တော်နှင့်ငါတို့သည်အပ်ပေးသည်ကိုတင်တို့သိကြ၏ဘုရားသခင်၏အလိုတော်ဟုမူကားတင်တို့သည် မတရားသောမေထုံကိုကျင်ဆောင်၍တန်ရှင်းစေခြင်းက၎င်းဘုရားသခင်ကိုမတိသောသာသနာပလူတို့သည်ကိလေသာတတ်မဲ့ခြင်းရှိတကယ်သို့မရှိ သင်တို့အပေါင်းသည်တန့်ရှင်းခြင်းအတရေတင့်တယ်ခြင်းနှင့်မိမိကိုယ်ကိုမိမိထိမ့်တက်စေခြင်းက၎င်းဤအမှုရာ၌လွန်ကျူး၍ညီကိုယ်ကိုပရိယေအားဖြင့်မပြစ်မှားစေခြင်းက၎င်းအလိုတော်ရှိ၏ငါတို့သည်အထက်ကဟောပြော၍တစ္ဆာပေးနှင့်သည့်အတိုင်းသခင်ဖျားသည် ထိုသို့သောပြစ်မှားခြင်းကိုခံသောသူအပေါင်းတို့ပြ၌တရားစီရင်တော်မူလိမ့်မည်ဖျားသခင်သည်ညင်ညူးစေခြင်းငှာငါတို့ကို ခေါ်တော်မူသည်မဟုတ် တန်ရှင်းစေခြင်းငှာခေါ်တော်မူ၏ထိုကြောင့်ငါတို့ကိုညင်းပယ်သောသူသည် လူကိုသာညင်းပယ်သည်မဟုတ်ကိုယ်တော်ဤတန်ရှင်းသောဝိညာဉ်တော်ကိုငါတို့အားပေးတော်မူသောဘုရားသခင်ကိုညင်းပယ်ကြ၏အငယ်9မှ12ညီကိုချင်းချစ်ချင်းအရာကိုတင်တို့အားရေး၍ပေးလိုက်เสียအကြောင်းမရှိဘယ်ကြောင့်ဤဟုမူကားတင်တို့သည် အချင်းချင်းချစ်စေခြင်းဟာ ဘုရားသခင်ဆုံးမသွန်သင်တော်မူသောသူဖြစ်ကြ၏။ထိုမြတ်မကမာကေဒေါနှင့်ပြည်တွင် အရရ၌ရှိသောညီကိုအပေါင်းတို့ကို ထိုတို့ပြုကြ၏။သို့တော်လည်းညီကိုတို့တင်တို့သည်တိုးပွား၍ကျွယ်ဝပြည့်စုံမည်အကြောင်းနှင့် ပြင်ပလူတို့ရှိ၌လျှောက်ပတ်စွာကျင့်၍အဘယ်မျှမလိုရအောင်ငါတို့သည်အထက်ကမှားထားသည်နှင့်ညီညင်ဝတ်စွာနေ၍ကိုအမှုကိုဆောင်ရွက်လျက်ကိုလက်နှင့်လှုပ်ဆောင်ခြင်းကစေနာစိတ်နှင့် ကြိုးစားအားထုတ်မည်အကြောင်းကိုငါတို့သည်တိုက်တွန်းတွေးဆောင်ကြ၏။13ညီအစ်ကိုတို့၊မြော်လင့်ခြင်းမရှိသော အခြားသူတို့သည်ဝမ်းနည်းသကဲ့သို့သင်တို့သည်ဝမ်းမနည်းမည်အကြောင်း၊အိပ်ပျော်သောသူတို့၏အမှုအရာကိုမသိဘဲနေစေခြင်းငှါငါတို့အလိုမရှိ။ယေရှုသည်သေပြီးမှတဖန်ထမြောက်တော်မူသည်ကိုငါတို့သည်ယုံလျှင်၊ထိုနည်းတူယေရှု၌ အိပ်ပျော်သောသူတို့ကိုလည်းထိုသခင်နှင့်အတူဖျားသခင်ပို့ဆောင်တော်မူလိမ့်မည်။သခင်ဖျား၏ဗျာဒိတ်တော်အားဖြင့်တပံငါတို့ဆိုသည်ကားသခင်ဖျားကြွလာတော်မူသောအခါအသက်ရှင်၍ကြံကျွင်းသောငါတို့သည်အိပ်ပျော်ပြီးသောသူတို့၏အရင်ဦးနေရာကြရကြမည်မဟုတ်။သခင်ဖျားသည်ကြွေးကြော်ခြင်းကောင်းကင်တမန်မင်းအတန်ပေးခြင်းဘုရားသခင်၏တပိုးတော်ကိုမှုတ်ခြင်းနှင့်တကွကောင်းကင်ဘုံမှကိုယ်တိုင်ဆင်းသက်တော်မူ၍ ခရစ်တော်၌သေလွန်သော သူတို့သည်အူးထမြောက်ကြလိမ့်မည်ထိုအခါအသက်ရှင်၍ကြံကျွင်းသောငါတို့သည်အာကာသကောင်းကင်၌သခင်ဖျားထံတော်သို့ ရောက်စေခြင်းငှာထိုသူတို့နှင့်တကွမိုးတိမ်ပေါ်သို့ချီဆောင်ခြင်းကိုခံရသောအပြင်သခင်ဖျားနှင့်အတူအစင်မပြတ်နေရကြလိမ့်မည်တို့ဖြစ်၍ဤစကားများအပြင်အချင်းချင်းတယောက်ကိုတယောက် တက်တာစေကြလော့